မဟာမြိုင်တောစခန်း၌ယေရှုရှင် မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးဟောကြားတော်မူသောမျိုးစေ့မှန်မှ အပင်တန်သည်စွမ်းလူမောဒနာတရားတော်ကဲတရားတခါပြောကြဦးသူရဲ့ဒီအဝေးကလာရတော့ပြောကြရအောင်မှာပေါ့ဗျာတို့လည်းလာဖန်ကြရပြောရတာပူချင်းတိရဟင်နားရတယ်လည်းရှိဘူးဗျာဟင်းတို့ဟာဒီကတော့ဘာလို့နားထောင်ရလာတာလား မကြာရုံလားနာမလားနာမလားနာမလားဗျာဟင်ဟင်ကြားတယ်ဆိုတာတို့ပြောတဲ့စကားကာကြီးပြောကာကြီးခါဝေးပြောခါဝေးဒါတော့ပြီးတာပြောတာနာတယ်ဆိုတာကာကြီးနောက်ကအတိတ်ပေကိုပြီးမှနာတာဟင်ဟိုချင်းကြီးအိမ်ကတက္ကမကြီးနဲ့ရံဖြစ်တုန်းကဟိုကတို့မခံနာပြောတာတော့ဘယ်တော့နာတော့ခဲကြီးရလား ဟိုနာနာကြီးကြီးပြောထားတာလေးကိုကိုကိုကိုကိုမခံနိုင်တဲ့ဟာတွေကိုသင်ကိုရှိတာတွေကိုနာနာကြီးကြီးပြောထားတော့သင်တို့ခဲကြည့်ရလားဒီတွေးပြီးတော့မပေါ်ဘူးလားသူ့ဝင်တော့သူ့တန်ကြတော့ကိုဒုတိယအတော့နာမနာပါမလားဗျာဒီဒီဟိုဟိုအင်ဂျင်ကတကောဟိုခေါ်တဲ့ဟိုတရားတော်ဒုက္ခနာမလား ဟုတ်မှာပါဗျာတော်လေးကြမိတ်မထင်တော့ပါပဲဟင်တူလည်းပင်ပမခံပြီးပြောရတာပါပြောရမှလည်းကလည်းပြည်ပြည်ကျင်လို့ပါလိုက်နာပြီးကျင်လို့ပါဟုတ်ကလားဗျာဒီလိုက်နာမှလည်းသူဟောရပြောရဆိုနာမှားဗျဟုတ်ကလားဗျာဟိုသူပြောသူနာမမလားဗျာဟင်ဒီပါတော့ သူ့မနေကြံတောင်လုံးကဘုရားရှင်ကြီးတယောက်လာတယ်လမ်းအထူးငါကအကြီးဆုံးသူတို့ခေါ်တော့ FE ဆိုတာအကြီးဆုံးကြီးအကြီးဆုံးကြီးလာကျန်ကနေတို့လာကတော့ပြုအဲပြုပြီးပြန်တို့တရားပြီးတော့ပြန်သွားတယ်ကိုယ်ရကြတော့တင်းကျိုးတယ်ကိုတော်ကြီးကတော့ငါကိုမှမကြည့်လေကွာအကြောင်းဖက်ကလေးကတခုမှမချမ်းဘူး။ဟေးကြောင်းဖက်ကလေးကတခုမှမချမ်းဘူးကွာလို့ပြောတယ်။ အခုဘုပဲနေတော့တာပကောင်းကြမှာတော့ဒီပြီးတာနဲ့မိမဘာပြီးဘာပြောတယ်လဲဘာပြီးဘာပြောတယ်လဲဘာပြီးဘာပြောတယ်လဲမိမမိမတို့တရားပေါ်ပြီးအမိခံနိုင်မှာမလားတော့ဘူးရကဲရကဲဘူးရတော့ဘူးရလာသူငါရာစီကြီးကဆိုတော့မယ်ထင်တယ်ဒါနာပြုကြတာပါပဲ ကာမတက္ကတဝါဒီလို့ခေါ်တာပေါ့ကံယုံတဲ့ပုဂ္ဂိုလ်လည်းပြုပါလေကံမဲ့ငဲပါလေသူသူသူများပါလာတွေလည်းကောင်းတာလို့ကောင်းတာဖြစ်တယ်မကောင်းတာလို့မကောင်းတာဖြစ်တယ်အဲ့ဒီကံကိုတခြားဘာသာတွေလည်းယူမှာတယ်တောင်းသူတို့လည်းဒါနပြုပါတယ်တို့မှာဟုတ်ပါဘူးเนาะကံမယုံတာကံပဲတာဆိုရင်တို့ဘာလို့ကိုမျိုးနဲ့ဝါရခုပဲရှိတယ်နော်ဟုတ်နော်ဉာဏ်တော်ကံနဲ့ပါပဲတို့တော့ဒါနပြုတိုင်း ဒါနမဖြစ်ကုသိုလ်မဖြစ်ဘူးနော်ဟုတ်ကုသိုလ်လုပ်တိုင်းကုသိုလ်မဖြစ်ဘူးကုသိုလ်လုပ်တတ်မှကုသိုလ်ဖြစ်တယ်ကုသိုလ်မလုပ်တတ်ရင်ကုသိုလ်ဖြစ်ဖို့နေနေတာကအကုသိုလ်ပဲသွားမလို့ဟုတ်လားဗျာကုသိုလ်မပြုတတ်ရင်အပေါ်ကအကုသိုလ်ရမှာဟုတ်ဗျာကုသိုလ်ပြုတတ်မှကုသိုလ်ရမယ်ဒီပြုတတ်ကြပါမလားတို့ကလေဟုတ် အာလူတတော်တို့အလူအလူရှင်ရှိပါနော်အလူဆိုရင်ကျင်နိုင်မူလားဗျာပြီးတော့လူကံကြည့်မူလားဗျာပြီးတော့လူပဲပြီးပြီးပြီးရဗျာသုံးခုနော်သုံးခုသုံးခုသုံးခုအဲ့ဒီသုံးခုမှာအလူကံပုဂ္ဂိုလ်ကလေတို့ຢာတို့နဲ့တူတယ်နော်တို့အလူရှင်တရားဓမ္မများကလေရှင်ຢာရှင်နဲ့တူတယ် မောင်ရည်ပြည်ကြီးကလဲလွတ်တဲ့ကရိယာနဲ့တူတယ်ထုံတို့ထေတို့မဟာရုံဒီမှာပေါ့ဗျာတို့တကားရမကြီးများခန္ဓာထဲမှာကိန်းနေတဲ့ပေရမဟာမျိုးပြီးလေရဲရာတဲ့စိုက်ပြိုးမဲ့မျိုးပြီးဟုတ်နော်ဒါဟိုဟွာလာဗျာလေရှင်ရေလေရေလေလုကရိယာရေဒီသုံးခုနဲ့ရအောင်ထိုး ရက်ပြီးဆိုမှမျိုးသိချအောင်ပါတယ်နော်ဟုတ်ကလားဗျအဲလိုရှိရပါလိမ့်ဗျရှိတော့ပါလို့အပါလဲမျိုးသိကလည်းအရေးကြီးနော်တို့ဒါတွေတော့အောင်ပါလို့အင်ကိုကကတော်လားမျိုးလားတော်ပါဘူးဘာလို့ထားလို့ရောင်းဝယ်လဲလုပ်တယ်ဗျတောင်းနေလဲလုပ်တယ်ဟေးနှစ်ခွာသူဟေးဟောလဲလုပ်တယ်လဲလုပ်တယ်အဲ မျိုးဒီနှိရတဲ့စပါးတွေကနေပြီးတော့မျိုးမထားဘူးလားမျိုးထားတော့ဒီတိုင်းကြီးထားလိုက်တာလားလွယ်မော်ဒီဒိုင်ပယောဒီအဖြစ်ဒီဒါဒီကိုဝှေ့ရပ်ပြီးမှထားသလားဟုတ်ကလားဒီတိုင်းထားပါဖြစ်ဟာပေါ်ဒီတိုင်းမပေါ့မပေါ့ဘူးလေပေါ့ပေါ့မလားလားဟေးဟုတ်ကလားပေါ့ဘူးလားပေါ့တော့ပေါ့တယ်ဗျာရှင်းများတော့အပေါင်းနေတယ်ဟုတ်မှာဟုတ်ကလားဟဲ့ ဟုတ်ကလားကြာအဲ့တော့မျိုးဒီဟိုအကုန်လုံးပေါက်ချင်းတော့ဘယ်လိုလုပ်မလဲဒါလည်းလားတဲ့ဟုတ်ကလားဗျဒီပြန်မော်ဒီဒိုင်ပယောဒီအဖြစ်ဒီမပေါင်းဘူးလေရမယ်ပြာရမယ်ဟုတ်ကလားဗျအဲ့ဒါကြီးပြီးတော့ဒီမှာလဲငါဗျဒိဋ္ဌိတန်ကြီးဟုတ်နော်ဒိဋ္ဌိတန်ကြီးငါလူလားဘယ်ကိုယ်တော်လူလားဆို ပုဂ္ဂိုလ်လူလာမှုတဏှာတံပါမနော်ပါမယ်ဘူးလားပြီးတော့ပြည်စည်းကလည်းဟိုတို့ကဒီလာရင်ဘာဟင်းဘာဟင်းချက်ခဲ့ရမယ်ပြောတော့ဘာဒီဘာဒီလူမယ်ပြောတာဟိုစက်ချလောက်တာဟုတ်တဏှာနော်ပုဂ္ဂိုလ်နဲ့ဝတ္ထုဆွဲရင်တဏှာငါဆွဲရင်ဒိဋ္ဌိဒီသုံးခုနဲ့လူလို့ရှိရင်ခုနက သူအင်ကိုကားဖွားလို့ပြောသလိုအခင်းနေပါသွားပြီဟင်ပေါ့ဘူးပေါ်ပါမလားပေါ့နိုင်ဘူးပေါ့တော့မဲသိပြီးတော့လူတော့ပေါ့မတင်ဘူးဟုတ်ကလားဗျာဒီကဲတော့ဟိုမှာမြူထားတင်တော့ပဲလို့လို့ရတော့ဗျာဗျာဗျာဒီလာပါတယ်အခုတော့ခုမြူထားမှာကရော ထိုကဲ့သို့ပါရဲ့ဆရာထိုကဲ့သို့ဒီကဲ့သို့ကဘယ်လိုပါတော့ဟောထိုကဲ့သို့ကပါလားဟင်အေးဟုတ်ပြီဟုတ်ပြီထိုကဲ့သို့ရဲ့ဤကဲ့သို့ရဲ့ဒီကောင်းပြားကဲဟင်ဟင်အဲ့တော့တို့ကဒီငါဝတ္ထုပုဂ္ဂိုလ်ပုဂ္ဂလာဗျာသို့မဟုတ်လေသမားရဲ့ထုံကရိယာရဲ့လေရဲ့ဒီသုံးခုသုံးသင်ကကြတဲ့သီရဏဟာအရေးကြီးဆုံး လူစီပဲဟုတ်နော်စေရနာထက်ရင်အစဉ်ပြေမှာပဲအစဉ်ပြေမပြေဆိုစေရနာထမထက်နဲ့ဆိုင်နေဟုတ်နော်အဲလူစီကာလငါဝတ္ထုပုဂ္ဂိုလ်တို့ဟာလာရွက်မော်တိုင်ပြီးတော့မပါပဲနဲ့မှန်မှန်ရှင်းရှင်းလေးဆိုအကျိုးပေးမှာအနောက်တာကင်းကြီးခံပါရတယ်ဟုတ်နော်အဲ့တော့အကျိုးပေးမှာအနောက်တာကင်းကြီးခံပါခြင်းတို့ကရွက်မော်တိုင်ပြီးတော့ဖြစ်နေပြေခဲ့ရမှာလေဗျဟုတ်နော် အေးတူအပေပေါက်တဲ့နေရာကိုပဲလေကုန်ပမာဏကြီးပေါက်ကျင်လာလားစီစီတီတီပေါက်ကျင်လာလားဟုတ်ကဲ့ဗျာအဲပမာဏကြီးပေါက်ကျင်ရင်ဘာလို့ကမှာတော့သူစေရနာကဆံကြီးရမှာဟုတ်ကဲ့ဗျာစေရနာဆံကြီးမှာဒီမှာဒီတူမှာလည်းဘာလို့စေရနာထက်မှသိနေတာဟုတ်ကဲ့ဟိုနတ်ကြီး၆ထပ်ပါတော့စေရနာကနေပိုက်ချထားတာဒီနတ်ကြီးမှာ၆ထပ်ဟိုတို့လူကြီးမှာဘယ်နှထပ်လောက်ထင်တော့ ဟိုတထင်းတို့ဘယင်တို့ကပါပြီးတော့သူကိုဒီတီအောင်လေးဆင်းလိုက်ရင်ဆိုက်ကားသမားတို့ဘာတို့ညာတို့နဲ့ဆင်းလိုက်ရင်အဆင့်ဘယ်လောက်ရှိမချင်းတော့ဟုတ်ကလားဗျနာဒီက6ထပ်လောက်ရှိတာဗျတို့ဒီမှာအများကြီးဒီအကုန်လုံးကတော့တတိကြီးတဲ့ဖြစ်ချင်ပါပဲဖြစ်ချင်ပြီဘူးလားဗျဖြစ်ချင်ပါပဲအာနာရှိတဲ့ဘယင်ရောမဖြစ်ချင်ဘူးလားဘာလို့မဖြစ်တာတော့ မျိုးစိတ်မကောင်းလို့ပါဟုတ်ကလားဗျာဟင်မျိုးစိတ်မကောင်းလို့ဗျာဟင်မျိုးစိတ်ကောင်းလို့ရှိရင်သူတို့လိုဖြစ်မှာပေါ့သူတို့တွေကအဲ့လိုဟိုအဆန်းအောင်ကြီးအောင်မျိုးငိုးအောင်မျိုးဖြစ်ထားတာဟုတ်ကလားဗျာဟုတ်ပါဗျာလုံးနိုင်မှာမလားအရင်တခါတော့ကတော့ယူထားတာမကောင်းလို့ခုပဲ့တယ်တော့ဟင်အစီအမြင်လားမမြင်ဘူးလားမမြင်ဘူးလားအခုအခုဒီတခါထားတော့ဘယ်လိုထားမှာလဲ ဟုတ်ပါမလားဗျာကျမပါပါဗျာဒီဒီပြီးတော့အရင်တစ်ခါလူခဲ့တုန်းကဒိဋ္ဌိပါလို့ရှိရင်ဘာလို့လို့ငါကောင်းပြီးတော့ဘယ်သူမှစဉ်းစားမလို့ဒါဒိဋ္ဌိနဲ့လုပ်တာတာကိုအဲ့တော့ဘာလို့လို့ဒိဋ္ဌိနဲ့အရင်ကြီးလုပ်ပြီးတော့ကြာပြီးဝါစာတော့မယ်နော်ကိုပါတော့တို့ဖြူတော့ကခုနကပြောတဲ့ မလှည့်ခဲ့မပြခဲ့လို့နော်ဟုတ်ကလားအဲ့တော့ဒီမှာတိတ်တိတန်းအဲ့တော့ငါရှိရင်သူပေါ်ပါပဲငါနဲ့သူနဲ့ရှင်လို့ရှိရင်ငါပဲကောင်းသားစီခြင်းပါဗျဟုတ်ကလားဗျအဲသူသားနဲ့သူများသမီးနဲ့ဆိုရင်ပေါ့ဘယ်ဘက်သားစီခြင်းမလို့ဒီတခါကိုယ့်ဘက်ကသမီးနဲ့သူ့ဘက်ကသားတော့သားနဲ့ပေါ့ဗျဟုတ်ကလားဗျဘယ်လိုဟာလို့ဒီ ကိုကိုကိုဘက်ကဒါဖြစ်လို့လာပြီးလာတော်သေးကိုကိုဘက်ကတော့မကြတော့ဘူးလို့ဟင်လုံခုလုံခုကျေတို့တင်ငန်းရုပ်သေးမှနေကြတော့ဖိုးကြီးကဖိသွားရှိအဲ့ဒီဖိုးကြီးရဲ့ပွားကြီးကတော်တော်လေးသွားသူ့သားကြီးကပြီးတော့သမီးတစ်ယောက်သားနှစ်ယောက်ရှိသားကြီးကဟိုတောင်းတယ်သားငယ်ကတင်ငွေတဲ့တို့တို့ဘာတို့ကတွေ့ခဲ့တာကိုတောင်းကအိမ်တော်ကြာ ကိုကောင်းလာကိုဟိုပေါ်လေးဇနီးကိုတော်တော်လေးဟိုချစ်ခင်မြန်လို့တော့ပေါ့ကြာတော့အလိုလိုက်ဒါတော့သမီးပြောဇနီးဖြစ်သူကခွင့်ရယူမှာပေါ့ဗျအဲတော့မအေးဖြစ်သူကဘာကနိုင်ရမှာဘူးမနိုင်ရကောင်းလာတော့အပွားခိုင်းကို꽈ပြီးရတယ်အဲတော့ကိုတော့အိမ်တော်နှစ်ဖက်လောက်ကြာတစ်ဖက်လောက်ပေါင်းလိုက်ဘာလို့လဲတကားသူ့သမီးကမကလမတဲ့ဒီလို ရထားတဲ့ဒီလိုပဲဟိုတယောက်နဲ့ပေါင်းတော့အဲမကလည်းမကဟိုလိုသူ့ဟိုဟာပေါ်လေသူ့ယောက်ျားဘက်ကိုအလိုလိုက်ပါတယ်အလိုလိုက်တော့သူ့ယောက်ျားကဆွေးရယူပါတယ်အဲ့ဒါကြတော့သူ့သမီးကလည်းမကမနိုင်ရကောင်းလားလို့တဲ့အကွာခိုက်နေတာကွာပြီးရဗျာဟင်အဲ့ဒါဟိုသမီးနှစ်ယောက်လုံးလဲဟိုဘာလို့20 30ကြီးတယ်ဗျာဘာနှစ်ယောက်လုံးကလည်း20 30ကြီးတယ်ဗျာဒိဋ္ဌိဒိဋ္ဌိဒိဋ္ဌိဒိဋ္ဌိ လူမျိုးတော့ပါအခုမှတော့ပယ်လို့မရတော့ငင်းဖြစ်နေပါလာပြီဟုတ်နော်အဲဒီဝါကျိုင်းနဲ့ဒီလိုပဲဘာလို့လို့ငါ့ဘိုးပဲစဉ်းစားမယ်တဏ္ဍစဉ်းစားဟုတ်နော်ဟုတ်ကဲဒါသာဒိဋ္ဌိနဲ့ဟိုရင်းနှီးပြီးအသက်ရှင်ရတယ်ဆိုတော့ဒါကုသလာအကုသလာအကုသလာပါဗျာကုသလူကြီးပြတို့ဒီတော့လွတ်တော့ပါလေလွတ်တယ်မဟုတ်လား ပါသေးပါဗျာပါတယ်ဗျာပါပါသေးတယ်လွတ်လွတ်တော့မလားလို့ဗျာဒီကတော့ကျွန်တော်တို့လွတ်တော့ပြီတင်လို့ဟေးဟေးဟုတ်ကလားဗျာအော်ပြည်စည်းကိုဟိုလူလုံးကပြည်စည်းစီမှာသိရောက်တဲ့ပုံကတဏှာရှိတတ်တယ်ဟုတ်လားပြည်စည်းကလူကျင်တာလူတာကိုတို့မျိုးပြောပြောလို့ရှိရင်တော့ကလားလူတာမိုးတယ်လူတာအလူသွားပြီးလိုက်ကြည့်မမဲလာချက်ကျူးရ သူကအမေသားစိတ်ထားတယောလူသွားကြည့်ဘာချက်မထင်ဘူးဘာလို့လို့သူကြိုက်တာဆိုတာလူကလေးကကြိုက်တာဆိုတာဒီဟုတ်ကလားဗျဟင်အဲ့တော့လူတွေကလူသင်္ကာလမှာကိုယ်လူတဲ့အလူပေါ်မှာသိရောက်လို့တဏှာဖြစ်နေခဲ့ရင်အဲ့ဒီပစ္စည်းကိုမသုံးရတော့ဘူးနော်ကြာလာအကျိုးပေးလာအဲ့ဒါလေးထုတ်ကြည့်လိုက်ဖြာကြည့်လိုက်တဲ့မသုံးရမပွဲရဖြစ်တတ်တယ် ပစ္စည်းမရှိတဲ့မသုံးရမစွဲရဖြစ်တတ်တဲ့ဖြစ်ခြင်းဟာလောပလာဟိုလောကလောပလာဟုတ်ဟုတ်ကလားဗျာဒီလူသိပါဘူးဗျာအဲ့ဒီတွေကဟောတနာရှိနော်ပြီးတော့ဘယ်ဟာမျိုးမဆိုအဲ့ဒီပစ္စည်းကိုရဖို့ကြအတွက်တနာနဲ့ကြာရတော့မယ်ကံကြိုးပေးမဟုတ်ဘူးဟုတ်နော် စေရနာထက်ရင်ဆင်းမြင့်မယ်တို့ဘုရားလက်ထက်ကတော့ဟိုအာဂန္ဓုကတတိယပါဂတိ80ကျော်ပါပါလေကိုခင်တော့တားရှိရမှာနော်ဂတိ80လေအဲ့လိုချမ်းသာပါလေဒါပေမဲ့နေရတာကလည်းဟိုတိုက်ကြီးရောဖောက်ထားပါလေသူတို့တရက်ပင်အောင်သွားနေတာတေလီကူဒီပေါ်မှာသူနေလို့ရှိရင်သူများတွေလာရင်သူ့တိုက်ကိုယ်ကနေရပြူကြတယ်ညိုးမှာကိုလို့တဲ့ကြဟင်ဟင် ပြီးတော့အဝတ်ကလည်းဒုစာလို့ပြောမှာပေါ့ဒုစာလို့ကတော့ဘန်ကြီးလို့ခေါ်ဒုဗမာတို့လည်းပြောရင်တော့ဂုံလျှော့ဂုံလျှော့ကိုသုံးသပ်ပတ်ပြီးဝရပါတဲ့နောက်လျှောက်ဆိုရင်ဈေးကြီးလို့ဈေးနည်းတဲ့ဟာလည်းသုံးသပ်ဖြတ်ပြီးတော့အဲ့ဒါပဲဝရပါတဲ့တတိယတော့သန်းရှိရနော်သန်းရှိရနော်ဒီအောင်မိရသားကလည်းတောင်ကျိုးလာသေးတယ်လားတော်လေးကိုဝါးကြံတော့မောင်းလိုက်တောင်ကြီးပါလို့ပါ ဟိုပြင်လိုက်ဆင်လိုက်တဲ့ကူခရီးကိုမတွင်ဘူးတဲ့တက်ကဲသူတို့ကပစ္စည်းပေါ်မှာသွဲတယ်ပစ္စည်းသွဲပစ္စည်းသွဲရှားတော့ရှားလေးရတာတုံတော့မတုံရဘူးဗျဟင်ချစ်ချင်လားဗျချစ်ချင်ပါဗျာဒီကဒါဖရာလက်ထက်ကဖြစ်သွားတာဟောလူတို့ကဟိုကိုယ့်ပေါ်ကိုအသွဲနဲ့လူမယ်ကိုယ့်ပေါ်ကြတော့ကုတ္တနာရှိမှာပဲလို့ဟောတော့ ပါတော့ဘယ်လိုဘယ်လိုကိုမျိုးဘယ်လိုဘယ်လိုလူလိုက်တော့ငါတို့အတွက်ပက်နေပက်နေနဲ့ဤရီထူရီလာအောင်ပါပဲထင်တယ်မလာနိုင်ဘူးလားဟေးအဲဘယ်လိုဒီပြီးလို့လဲဘယ်လိုကိုကိုဘယ်တော့ဘယ်တော့လူလိုက်တော့ပက်နေပက်နေနဲ့လာအောင်ပါပဲဟေးအဲ့ဒါဟိုလူတာကတစ်ဖက်ကိုလူတာမဟုတ်ဘူးငါပို့လူတာဒိဋ္ဌိပါနိုင်ဘူးပါမနော်ပါမနော်အဲ့ဒီဒိဋ္ဌိပါတဲ့ပုဂ္ဂိုလ်လေ ဒီကုသိုလ်ကအကျိုးကလေးဘဝကြစေရနာထက်ရင်အသိဉာဏ်တတိတော့ဖြစ်နိုင်ပါတယ်ပစ္စည်းတော့ဖြစ်နိုင်ပါတယ်ဟုတ်ကလားဗျာဟင်ဟုတ်ကလားဗျာသို့မဟုတ်ရှိတဲ့ဟာပေါ်မှာဘသူမှမပေးနိုင်ဘူးငါမှငါငါဖို့ကြီးဖြစ်တော်မယ်ဟုတ်ကလားဗျာမှန်ပါပါဗျာငါဖို့ကြီးဖြစ်မယ် ဖြစ်ခြင်းလားဗျာဖြစ်ပါဘူးဗျာလူပလားဗျာဖြစ်ပါဘူးလူလဲလူဒီဦးဖြစ်လဲဖြစ်ခြင်းဘူးလေအဲဘယ်လိုပြောဘာလို့လာလဲဟင်လောလုတ်ချင်တာဘယ်သူသွားပြောမှာတော့ကြဟင်ဟင်အဲ့လားကုသိုလ်ကြောင့်အကုသိုလ်ဖြစ်နေတာနော်လူတို့ကတော့ကုသိုလ်ပဲဖြစ်တော့အကုသိုလ်ပဲဟုတ်ကလားဗျဟိုအကုသိုလ်ဆိုလို့ရေကြမှာပြောတာမဟုတ်ဘူးလေဒီ ကုသိုလ်ခံစားတဲ့နေရာမှာအကုသိုလ်နဲ့ရေးပြီးတော့ခံစားရမှာမဟုတ်ပြောတာဟုတ်ကလားဗျသူပါလို့သုံးမှာပေါ့အဲ့ဒါကြတော့သူကျွယ်လို့ခေါ်သူ့လက်ထက်မှာကျွယ်လို့သူကျွယ်တထေးမဖြစ်နိုင်ဘူးပြည်စီရှိလို့ရှိမယ်သူကျွယ်ပဲဖြစ်နိုင်တယ်တထေးဆိုတာကခုနကငါဝတ္ထုပုဂ္ဂိုလ်ဒါရင်ပါစေနာတတ်တဲ့ပဲဟုတ်လို့စေနာတတ်တဲ့ပဲပါ တို့သာဘူးတော့ညာချင်းရတဲ့ပေါ်ပေါ့ညာသုတိကမဟုတ်တော့တတိနဲ့မှတ်နေရင်အတွင်းမဝင်တယ်သူအတွင်းမဝင်ရင်ငါဝိတုပုဂ္ဂိုလ်လွတ်တာဟင်တတိရှင်နေရင်ငါဝင်မလားအတွင်းဝင်မလားဗျအတွင်းမဝင်ငါဝိတုပုဂ္ဂိုလ်ကိုလွတ်ပါတယ်ဗျခုနကဟိုဂုံနေတို့လက္ခဏာညာတို့ပြောနေတယ်အမှတ်အမှတ်နေအမှန်တော့ကအတိကရာသူကညာနေပဲသိမှာပဲနော်သိမှာပဲအဲအဲ့ဒီတိုင်းတို့မှတ်နေလို့ရှိရင်ဒီမှာစေရနာကြီးကြီးတော့ လောကပြည့်ပြည့်ကြီးပေါ့ဟုတ်ဗျာတို့တော့ငါဘူးလည်းသိတယ်သူမှရှိပြည့်စည်ပေါ်တဲ့သူဆွလာသိမရှိနော်ဆက်ဘူးပေါ်တဲ့ဆွလာမှုမရှိအဲ့လိုပေရနာသက်သက်နဲ့ဖြစ်တဲ့ပုဂ္ဂိုလ်ကြတော့အကျိုးဒီကုသိုလ်ကအကျိုးပေးတဲ့လက်ကြတော့ရွှေဘုံဘုံဝေဘုံဘုံကိုသွားပြီးပြဋိပန္နိနေရတယ်အဲ့တော့သူကိုယ်တိုင်ရှားဖို့လူသေးလားလူပါပါဘုရားလူတော့လူတော့သူကိုယ်တိုင်မှရှားဖို့လူ အဲ့တော့ဒီသူ့မိဘလက်ထက်ကနေပွားထားတဲ့အတိုင်းဟိုမွေးကလေးကလည်းဟိုရွှေဘုံဝေဘုံပေါ်ပဲမိတော့လည်းရွှေဘုံဝေဘုံပေါ်အဲ့တော့သူ့ကိုယ်ရင်ရှားတာမဟုတ်တဲ့အတွက်ဝဲလာလို့လည်းမတုံးဖတ်သွားလည်းတုံးလို့နှမျိုးချင်းတုံးတုံးချင်းဟုတ်နော်အဲ့ဒါကြတော့လူတိုင်းကသူ့ပေါ်အစီကံကစအကုန်လုံးကယူတည်ကြတာဟေးတတိယလည်းပေါ်လာရင်အရှင် ပါတော့ဆိုလဲဝလိချီကားချီကားနေတယ်လားဟုတ်ကလားမှန်ပါဗျာဒီအဲလောက်ယူသေးတာပါမလို့ဝဘူးအဲဒါပြနေတော့တိဋ္ဌပါဠိလို့ဒါအများဆုံးထင်တယ်မှန်ပါဗျာကုသိုလ်ကုသိုလ်ကုသိုလ်ကြီးလည်းရပါလားမို့တိဋ္ဌနတ်ထတိဋ္ဌဟိုသူပမာကတိဋ္ဌေလို့ညီမသုံးတာသူသေသေးအဲဒီနောက်ကြောင်းသွားအခုတော့သူသေးလို့ပြောသွားတာတိဋ္ဌဟုတ်နော် အဲ့ဒါကမျိုးကောင်းကပေါက်တဲ့အပင်ဟုတ်နော်ခုနကငါဝတ္ထုပုဂ္ဂိုလ်ဒီဘက်မှာတို့အစွဲကြည့်နေတဲ့ပုဂ္ဂိုလ်ကြတော့စေရနာတော့ထက်ကောင်းတယ်မှာပေါ့ခုနကတို့ပြောမော်တိုင်းပြောဖြစ်နေပါသွားပြီတယ်အဲပါသွားပြီလားအဲအဲ့ဒါကအကျိုးပေးတဲ့ဘဝကြတော့ဟောသင်ရသာမိပါတယ်သွားရောက်ကိုယ်လက်ထက်ကြမှာတို့တည်ရှိရမယ်ဆိုတော့ ဟုတ်ဗျာတရားတန်က30မှတင်မရောလို့ဖြစ်နိုင်တယ်ဒီဖြစ်နိုင်ပါဘူးဒီတထောင်တန်ကိုတပေါင်းနှစ်ပေါင်းမှဟိုတင်မရောရင်ရနိုင်ဟုတ်ကလားဗျအဲလိုကိုမတရားလုပ်နိုင်မှသူကတည်သိရှိမှာဒီအဲမတရားလုပ်လို့မတရားရထားတော့ဒီပုံမှာတော့ပဲလေတော့မဆွဲလာနိုင်ဘူးလားဆွဲလာပါဘူးဆွဲလာမှာပဲဆွဲမှာပဲသူဒီ သူသူညာနဲ့လောက်ထားတာဟုတ်တာဟုတ်ကလားအဲ့ဒါသူ့လက်ထက်မှာကျွေတဲ့အတွက်သူကျွေပစ္စည်းတော့ရှိမယ်ဟုတ်လားမသုံးရမသွဲရတဲ့ရှိမဲ့ပစ္စည်းနော်မပေးရမကမ်းရတဲ့ဖြစ်မဲ့ပစ္စည်းအင်းအဲ့တော့တို့ဟိုဟောပြန်တော့တထင်းဖြစ်ချင်တာလားတကျွေဖြစ်ချင်တာလားဘာမှမဖြစ်ရင်ဘာမှမရဘူးဗျာဟုတ်ဗျာဘာမှမလုပ်ရတော့ဗျာ ဟုတ်ဟုတ်ကဲ့ဟုတ်ကဲ့ဒီဘာမှမလုပ်တဲ့ဘုရားကပြည့်လို့ဘာကြောင့်လို့လို့ဘာမှမကြောက်ဘူးဟုတ်ကဲ့ဟုတ်ကဲ့ဒီအဲဘာမှမဖြစ်ကျင်လို့ရှိရင်အခုကလေးကပြတ်အောင်ဖြတ်သွားဖြတ်နိုင်မှာမလားတခိုင်လေးနဲ့ပြတ်အောင်ဖြတ်သွားရဘာမှမဖြစ်ကျင်တဲ့ဓမ္မကြီး ဟောဒီမှာထိုင်နေနဲ့ကြောက်အောင်ဖြတ်ခဲ့ပဲလို့ပြရတော့ပြရတယ်ပြအဆင်းတော့ပါတော့ဟောဗျာဘာမှမဖြစ်ချင်ဘူးလို့ပြောတာလူနေရင်လူတဲ့နေတာကိုယ်တည်နာလေးရဲ့ဖြစ်ပျက်ကိုမြောင်စုလိုက်တယ်လူရင်းမတတ်နဲ့လေသူကသစ္စာဆိုင်နေတာပဲညာနဲ့သာလူဟုတ်နော်သစ္စာဆိုင်နေတာပဲသူကမ္မထမ်းလွတ်တဲ့နေရာမရှိရင်သစ္စာလွတ်တဲ့နေရာမရှိပါဘူးဟုတ်လား သိပါလို့တဲ့နေရာမရှိပါဘူးလူနေရေးမတတ်တဲ့ကိုယ်လူသားမှုပေါ်ကိုတတိတင်ပြီးဖြစ်ပြနေအောင်ယူပါဟုတ်ကလားဗျအဲဒီလူရေးမတတ်နဲ့တဲ့သူကမက်ကိုကြနိုင်ပါလေဟင်ဟုတ်ဗျတို့မဲ့ကြတဲ့နေရာရှိခိကတော့အားကောင်းတဲ့အတွက်တစ်ချက်တည်းနဲ့လေးကပြတ်ပေါ့တို့သာတော့ကိုင်းရွက်ကိုဓာတ်နဲ့ဓာတ်ထက်ထက်နဲ့ခုတ်တဲ့အခါတစ်ချက်တည်းပြတ်တယ်လို့ထင်ပါဟုတ်တယ်ရွယ်ပြီးမှတို့ရွက်မဟုတ်ဘူးလား ညာလုံးတဲ့အတွက်ထက်လုံးတဲ့အတွက်တချီတဲလို့ထင်ရတာမဟုတ်ဘူးတေဝပီးတေဝအခုမှလည်းအဝါကြီးဘာမှမဖြစ်ချင်ရင်အဲလောက်ဓာလေးလေးကြီးနဲ့ကိုယ်ရွယ်ကြီးကိုအဲဒါလိုခုတ်ခေါ်ရကဲကိုနိုင်မမလားခုချက်ချင်းပါတယ်လားကျမလေးတိုင်းဘာမှဖြစ်အောင်မပေါ်ပွားရဟင်ဒါဆိုဘာမှဖြစ်အောင်မပေါ်ပြ ဟုတ်ကလားဗျာအဲတို့ကအဲ့လိုမှတ်ရမှာပေါ့တို့ကပြောတာတော့တတိလေးပါဖို့ပြောတာထင်တယ်တတိမပါရင်ရိုးရိုးဒါနရိုးရိုးဒါနမှာဝိသုဒ္ဓိမဖြစ်နိုင်ဘူးတတိပါရင်အဲ့ဒါပါရမီဒါနဟုတ်နော်ပါရမီဒါနကြတော့ဒါအကုသိုလ်ဝင်နိုင်သေးလားဗျပါရမီဒါနဖြစ်နိုင်မှာမလားဟင်အော်တတိမပါလို့ရှိရင်ပြည်သူပြည်စည်းကြည့်တော့ရှိနိုင်တယ်သေရနာထက်တော့တို့တော့ပြွယ်ပဲဖြစ်နေတယ် အထင်းဖြစ်နိုင်ဟုတ်နော်ပြောပြောနေတာဟိုမကြောက်မကြမတောင်းမတပေါ်တော့မဖြစ်နိုင်ဟုတ်နော်တောင်းတမှုနဲ့တောင်းတမှုပါမှာပဲဟိုတောင်းတမှုကြီးသောတောင်းတမှုပါမှာထင်လို့ရပါမှာနော်ကိုယ်ကတို့တတိနဲ့လူတဲ့ပုဂ္ဂိုလ်ကြတော့လူတို့ငါတဲ့ကအတွေးမှမရှိတာအဲတော့တောင်းတမှုမရှိတဲ့အတွက်တောင်းတမှုလည်းပါရှိဘူးဟုတ်ကြအဲ့ဒါတိဋ္ဌအများဆုံး ဟောကကုသိုလ်လုပ်တဲ့ကုသိုလ်စစ်စစ်ကိုရသွားတာဟုတ်ဗျာဟုတ်ကလားဗျာဟုတ်ကလားဗျာအဲဒီမှာတို့လေသမားတတိမရှိတဲ့ပုဂ္ဂိုလ်ဒီဒီကုသိုလ်တစ်ခုကတဘောကိုပဲတာဝန်ယူပါလိမ့်မယ်ဟုတ်နော်ပြီးတော့တို့ဝီဝူဆရာတော်ဘုရားကြီးရဲ့အမြဲတမ်းညွှန်သွားတာရှိပါတယ်တိလ၌တီယုတိလ၌မီယုပြုတဲ့ကုသိုလ်ဟာ ခွေးပြေမသွားပါဘူးတဲ့နိဗ္ဗာန်ထိရောက်ပါတယ်ကိုကိုယ်တိုင်ကလည်းပီလာတီရမှာလေဟုတ်နော်ပြီးတော့ပီလာရှိတဲ့ပုဂ္ဂိုလ်လည်းမှီရမယ်လူကပုဂ္ဂိုလ်ပါလေလေပီလာလိုက်တီ၍ပီလာလိုက်မှီ၍ပုဂ္ဂလာလားသူတို့လေသမားကလည်းပီလာလိုက်တီထားတဲ့လေသမားဆိုတော့လေလုတ်တဲ့နေရာကျွမ်းကျင်မှာပေါ့မှန်ပါဗျာအလူငံပုဂ္ဂိုလ်ကလည်းခုနပီလာ အဲတည်တဲ့လူကပုဂ္ဂိုလ်ဖြစ်နေလို့ရှိရင်လေကလည်းတို့ပါလို့ညီဩဘာကောင်းနိုင်တယ်ဖြစ်မှာဟုတ်နော်လေလုံးနဲ့ကျွမ်းကျင်မယ်မိကလေဘက်ကလည်းညီဩဘာကောင်းမယ်ဆိုလို့ရှိရင်ထုံတဲ့ကရိယာညံ့ကျင်ညံ့ပါပြီဟင်အကျိုးမကြီးနိုင်ဘူးလားဗျကြီးနိုင်ပါပြီကြီးနိုင်တာပဲဗျထုံတဲ့ညံ့ညံ့ပါပြီဟုတ်ကလားဗျအရေးကြီးတာလေသမားကျွမ်းကျင်ဖို့နဲ့ဟုတ်ကလားလေဘက်ကအစဉ်တမ်းမြင့်ဖို့ကံတစ်ခုပဲလိုတယ်ထင်တယ် အဲတို့ပြောရအောင်ပါဗျာတို့ဖွားတွေတို့ဖိုးတွေလည်းတို့တခါတလေအလူကဖြစ်မှာပါဗျာဥပမာမဲ့ဟိုမင်္ဂလာဆောင်ကဖိတ်တယ်ွာပါတော့တောက်တော့ကိုလူရှိအလူခံဖို့ကိုမဖြစ်နိုင်ဘူးဖြစ်ပါပါဟုတ်နော်အလူတွေကလာဖိရင်ပေါ့ပါပါမှာလေပါရေးဖြစ်ဖြစ်နာရေးဖြစ်ဖြစ်သွားလို့ရှိရင်ကိုကအလူခံပုတ်ကိုရကိုကလူချင်းတို့သူတို့အတွက်ကိုအကျိုးများဖို့ရအတွက် ကိုယ်အိမ်ကနေအနည်းဆုံး၅ပါးသီလကိုယူသွားပါသီလနဲ့မိမသူတို့မှာကျုံများမှာပါဟုတ်နော်ဟုတ်ဟင်အဲ့တော့၅ပါးဖြစ်ဖြစ်ယူသွားယူသွားပြီးရင်ကိုယ်အိမ်ကိုဘုရားရှိခိုးနေအဲ့ဒီအလှူရှင်များဒီလှမ်းပြီးမေတ္တာပို့လိုက်ပါဦးအလှူမှာပုဂ္ဂိုလ်ရဲ့တာဝန်ကသီလနဲ့မေတ္တာလေမှန်ပါဗျာကိုယ်ကိုယ်တိုင်ကသီလနဲ့မေတ္တာနဲ့သွားပြီးတော့သုံးသွဲတော့ သူတို့ဘက်ကလေသမားကညမိတိုင်အောင်ကိုယ့်ဘက်ကလေကကောင်းနေရင်သူတို့ပေါက်နေမှာပြီဟုတ်ကလားဗျအဲ့တော့ခုတို့ရွာဒီရွာဒီအလူတွေသွားပါတဗျဒီလိုပဲတိလာယူပြီးသွားတာမဟုတ်ဘူးလားဟုတ်ပါဗျာဟုတ်ပါတိလာယူသွားတာမဟုတ်လားပါဟုတ်ပါဗျာအေးကိုကားလုံးနေမှာပါဒါကျွန်တော်ဒီတော့ဟုတ်ပါ တန်ဃာတွေတော့ဒီလားနဲ့သွားတာမဟုတ်ဘူးလားဒီဦးတို့ဘာတို့ဘာတို့တသေးတို့ဟဲ့ဟိုကြောဟိုကြောဟိုကြောဘယ်လိုပါလို့ကြာဟင်ရှိပါတယ်ခင်ဗျာကြားပါတယ်ဟုတ်ရှိပါတယ်ကြားပါတယ်ဆိုတော့ကြားပါတယ်နဲ့ရှိပါတယ်မဲခွဲဖို့ရတာတွေ့လေကြားပါတယ်ဘက်ကဘသူရဲ့ဘသူရဲ့တို့အဲ့လိုဒီလာပြီးတော့လည်းဒီပါဒဲပါလေခင်ဗျာဟုတ်ကလားဗျာအဲ့ဒါတို့ဒီနမောမဲနမမဲတို့နေတာ ဟုတ်နော်အလှရှင်ဘက်ကပီလာနဲ့မေတ္တာအလှခံပုဂ္ဂိုလ်ဟိုဒီအလှခံပုဂ္ဂိုလ်ဘက်ကပီလာနဲ့မေတ္တာအလှရှင်ဘက်ကသီရဏနဲ့ပတာနော်သီရဏဘာတိုက်တွန်းလာပြောတာမကြံပြစ်ဒီကိစ္စကိုမအောင်မြင်အောင်မြင်အောင်ကြံဟိုလိုတိုက်တွန်းနေတာသီရဏဒါကယရဏဘောကိုယုံကြည်ရပုဂ္ဂိုလ်မဟုတ်ဘူးပုဂ္ဂိုလ်မှာခင်ပေးခြင်းပြည့်ရင်ရှိဟုတ်နော် ပုဂ္ဂိုလ်မှာထင်ပြီးတာလည်းရှိနိုင်တယ်ထင်ကြီးတာလည်းရှိနိုင်တယ်ခုနကျင့်နေတဲ့စိတ်ခါကြတော့အထင်ကြီးစရာသေးစရာရှိသေးလို့လားဗျဟုတ်ပါဘူးအဲ့ဒီကိုယုံကြည်ရမှာလေဟုတ်ဗျသိဟောအကြည်တကလေးဖြစ်အောင်လုပ်ရမှာလေဟုတ်ဗျအဲ့အလှကျင်ဘက်ကပြရဏနဲ့တရားဟိုလေသမားဘက်ကလက်နှစ်ဖက်ပါရလားဟွာရဟုတ်လားလက်နှစ်ဖက်လုံးပါလားတန်တန်လား လီလီလားဟင်ဟုတ်ပြီအဲ့ဒီလက်ကတာမန်မစီလီလာလို့ဆိုတာမန်ပါဗျာဟုတ်ပါပါဗျာဒီအဲ့လောက်ဒီရှိရမှာလေဗျာဟင်အဲ့လိုကိုကိုဟိုဒီလာနိုင်လေမြင်ရမလဲဗျာကိုကိုလည်းဒီလာနိုင်တီးရမလဲဗျာဟုတ်ကလားအဲ့လိုလို့လို့ဒီကုသိုလ်ကအကျိုးပေးတဲ့ဘဝကျတော့တိထတယ်နော်ဟင်ဒီငါဆိုတဲ့ ငါကောင်းလာပြီးတော့ရှိဘူးနော်မှန်ပါဗျာပြောဝတ္ထုဘောကောခုနလိုတာယာတမကြည့်ရှိပါဦးလားရှိပါဗျာဒီပုဂ္ဂိုလ်ဘောကောတာယာတမမှုကျုံးလားရှိပါဗျာမရှိတော့ဘူးအဲမရှိတဲ့ပုဂ္ဂိုလ်ဟာတို့သာလုံးတော့ဥပိ္ပခတီသိမ့်နေနေနိုင်တယ်မှန်ပါဗျာတီသိမ့်နေနေနိုင်တယ်အဲ့ဒီတီတဲ့သိမ့်နေနေနိုင်တဲ့ပုဂ္ဂိုလ်ဟာဘာရှုလိုက်ရှုလိုက်သူကကိုယ်ခန္ဓာပေါ်မှာသိကြနေတဲ့ဖြစ်ပြမြင်ပြီးတော့မတက်နိုင်ဘူးပထမမလတက်တယ်ဆိုရင် ဟိုတို့ကအပယ်လေးကိုကလုတ်ပြီးထင်တယ်တို့နိုင်မလားဗျအပယ်လေးကိုကလုတ်ပြီးဟုတ်တော့ဒီအပယ်မျိုးတိမရှိတော့ဘူးဟုတ်ဗျာအဲ့ဒီပုဂ္ဂိုလ်ကတို့ပါလို့တော့ပြန်ပန်ဘောဓိပရာဇနောတော့အထက်မကူပဲຢာတော့မှာအောက်ကိုဆင်းတော့သူကຢာသမားຢာသမားဟုတ်ဗျာတို့ကူလူတဲ့ကာလမှာကိုယ်ကလည်းဒီလာအနေအလူကပုဂ္ဂိုလ်ပဲနေခြင်းနဲ့မှာပဲနေမယ် ဟုတ်ကလားဗျပြီးတော့ဟိုတို့မျိုးစီကလည်းခုနကရွက်မောတိုင်းပြီးတော့ဖြစ်ပြီပါခြင်းပါမယ်ပါနိုင်မလားဗျအဲဒါလေးလည်းနိုင်ခြင်းပါမယ်ဗျပြီးတော့လေသမားတော့ကျွမ်းရည်ကြီးဟုတ်လို့လားဗျအဲဒါကြတော့တို့ခုနပြောတဲ့သူကျွဲပဲ့တော့မနော်ဒီနာထက်ထက်တော့ပြည့်ပြီးတော့ရှိမှာပဲဟုတ်ကလားဗျအဲဒါကြတော့ဘာလို့လို့ငါဟုတ်ကြည့်တယ်ပြီးတော့ကိုကိုကို ခင်မင်မှုအားကြီးနေတဲ့အတွက်ဘာလို့လို့စိတ်ကိုအလိုလိုက်နေကိုကိုကိုညာလိုက်မယ်စိတ်လည်းအလိုလိုက်မယ်ကိုကိုကိုလည်းညာမယ်ဟုတ်ကလားဗျဒီကောင်းတာလုပ်တယ်တင်းတင်းရုပ်လုပ်တယ်ခိုးတာလည်းတင်းတင်းရုပ်မလုပ်သေးဘူးဗျဟုတ်ကလားဗျအိမ်ပြီးတော့လည်းလူတဲ့အချိန်မှာတတိမပါတဲ့အတွက်သူကကျွေဖိတ်နဲ့သွားမယ်ဟင်ကျွေဖိတ်နဲ့သွားမှာတို့သာတို့တော့တော်မလားတာခေါ်တယ် တွင်သိမ့်တဲ့ဘဝမှာအဲ့ဒါကရွှေးနေတဲ့အတွက်အပြိုပက်ဖများတယ်တရားပဲနှဲတယ်အဲ့ဒါကြတော့ဒီကုသိုလ်တွေကအကျိုးပေးလိုက်ခါပါလိုက်ကြကုန်လိုက်ကြနောက်တစ်ခါကုသိုလ်တွေလာလို့လိုက်ကြငဲနေမှာတဘဝပြီးတဘဝဟင်ဒီကုသိုလ်ကအကျိုးပေးတဲ့လူနာအဲဒီကုသိုလ်ကဟိုဟိုတခြားကုရစီရနာတွေကအကျိုးပေးတဲ့နေရာဒိဋ္ဌာဖြစ်ဒိဋ္ဌာအပေဖြစ်အပေနဲ့လဲမှားလာတယ်ဒီအဲ့တော့တို့ဓာတွေကဟော ခုလေသမားတွေလားဒါသမားတွေလားလာသမားတွေပါလေသမားလေသမားဟုတ်ဗျာဒါပြောလို့ပြောလေပြောလို့ပြောဘယ်မှမလုပ်အောင်ပြောတာဗျာဒီကွာတော့ဟင်ဟင်ဟုတ်ကလားဗျာဟောတို့အတော့ပြောမှာလားတို့ဒီလေလူတွေကများဟောအေကုကာမှာလေသမားကြီးလေတို့မှာတော့ချက်ဘူးလားကွာခုနကတော့ဘာမှမလုပ်ချင်ဘူးလေပြောသေးတယ်ဟင် ဘယ်လိုကြောင့်လဲနေတာဟုတ်ကဲ့အဲရောမာတို့ကတော့ဒီဒီကိုကမှာတထေးမရှိဘူးတဲ့ရောမာဘယ်လိုဒီပြီးတော့ယာသမားမရှိဘူးတဲ့လေသမားတွေကြီးတယ်ပဲတဲ့ရောမာတို့ကတော့ခံညာလားဟောရမခံညာဘူးတဲ့ဟိုလုတ်ကောလုတ်ပလာဗျာလုတ်ပါဘူးဗျာဒီဒီလုတ်အောင်တော့မှာနော်တို့ကတော့ လိုရာကိုထိုးပြပြီးတို့တာဘူးမှန်ပါဗျာတို့လုပ်နေတာဒီတို့ကတော့လူလာကြတို့တော့ဝတ်ပါပါပဲဟုတ်ဗျာလူလာကြဝတ်ပါဗျာတို့ကဟဲ့ခင်ဗျားတို့ဒီဟာကြီးကနေအကုသိုလ်ကျုပ်ပေးမှာတို့လို့ဟုတ်ကဲ့အဲ့တော့ဒီဟိုပြည်စည်းလဲကုန်ပါသေးတယ်ခုနပြောတဲ့ဝန်ဒိဋ္ဌိလဲဝင်ဆွဲအောင်ပြည်စည်းလဲကုန်နေတယ်တဏှာလဲဝင်ကခံရအောင်ဟုတ်ကလားဗျာအဲ့လိုဆိုလို့ချင်းအစုံနဲ့ပြီးသွားမလို့ကျုံမှာတို့လို့ပြောတာဗျာ မဘွားကိုချိုးနေတာများချင်းလားဟုတ်ကလားဗျမင်းအောင်မဖို့ဖို့အဖလုပ်တယ်လားသူသားပါတယ်သူသားမတင်မောင်ညာတပည့်ဘောတပည့်ဘောမှာသက်ကိုပါလေအဖကလေးတွေခင်ဟုတ်ဗျာခုနကတလန်းကိုဖဲ့ချောက်နေရဗျာဘာလို့ဆံလုံးပေါ်လဲအဖောပါမှာဘုရားတပည့်တော်သက်ဘောကိုဝင် တပတ်ပေါ်ဘာမှမသိဘူးခင်ဗျာဘာလို့ခင်တာလဲအဲ့ဒါသူ့ကိုယ်ရှင်နေပါအင်ကိုကဟာကြီးနေမှာပါပဲဟင်သူ့အိမ်ကိုကဟာကြီးချင်တော့တာဟုတ်လားဗျာဟုတ်ကလားဗျာဒီဘောင်းဗျာပြောတော့လေညာသမားဖြစ်ချင်းနဲ့လေတဲ့ကျုံပေးခံပြီးဆင်းဗျာဒီတော့မဟုတ်ဟင်တို့နဲ့ဘာဆိုင်လို့အာတို့ ခုနကယူသူဘက်ကပြေနာနဲ့တရားတယ်နော်ပေးသူဘက်ကသီလနဲ့နေတာတိုးမဟုတ်ဘူးပေးတယ်လို့ဘုရားမခင်ဗျားတို့ဒီကလာလာလေးပေါက်ပန်းနေရပေးနိုင်ဖို့နေနေသားလားတို့တို့ကငိုလို့ထဲကြည့်မနေနဲ့ခင်ဗျားတို့လာပေးမှာပါလားအာပေးတာကခုနကတန်ခါဆိုတာအဲ့ဒီသီလနဲ့နေတာအဲ့သီလသီလသီလ သီလသွားဟုတ်ပါဏာတိပါဒပြောတာမဟုတ်သိက္ခာရင်သီလသွားရှုမှတ်နေတာအဲ့ဒါသီလဟုတ်ဗျာသီလအားနဲ့ရှုမှတ်နေတဲ့သီလအဲ့ဒီရှုမှတ်တဲ့အတိုင်းထားဆိုတဲ့နေရာတည်တာတမာတိအဲ့ဒီထားတဲ့နေရာတည်တဲ့အတိုင်းကြည့်လိုက်လို့အရှိအရှိတိုင်းတည်တာပညာဟုတ်ဘူးအဲ့ဒါကိုသိက္ခာရင်သီလခေါ်တယ်ဒီအာမဘာဒီခံသီလပြောတာမဟုတ်ဘူးဟုတ်နော်အဲ့ဒီသိက္ခာရင်သီလသူ့သိက္ခာရင်သီလအားကောင်းတော့ကိရိတာဝင်နေသေးလား မဝင်ပါဘူးဗျာမင်းမင်းဘူးလည်းမိုးခေါင်ကြီးရှားကြဖို့ကွာမင်းဩဘာဟိုလိုအေးလေအေးပေါ်လာဟိုဒီအားလည်းနေရောဟောသူကမင်းပြီးတက်တဲ့နေရာမျိုးဒီနေရာမျိုးစိုက်တော်မှာကောင်းမှာဩပေးနိုင်တာကအဲ့ဒီတိလှကကျွတ်တို့ကမဟုတ်ဘူးယူမာကခင်ဗျားတို့မဟုတ်ဘူးတရားဟင်ဩဟိုလိုတို့တခါကြီးတမကြီးဟိုကြိုက်တော့ယူဆိုရင်ဘယ်နာဆုံးလို့ ဟုတ်ကဲ့ဗျာအဲ့ဒါပွားလို့ပဲကပြောဒိုးဘက်ကလည်းပေးလို့ရမယ်ဘူးရင်ကောင်းကောင်းသူတဲ့တရားဓမ္မရဲ့များများသူတဲ့တရားဓမ္မရဲ့အများများကိုပြီးဒိုးဒိုးဒိုးဘက်ကတို့လာလို့ဒိုးသာပေးလို့ရမယ်ဘူးရင်ပြောတာဟုတ်လားဟင်ပစ္စည်းကလည်းညမယ်လဲမယ်ဆိုအရေးကုန်လုပ်ချင်တာလားဒိုးဘက်ကပေးလိုက်ရင်ပြောတော့ပါဗျာမင်းတို့ဒီဒိုးပေးနိုင်တာမှမဟုတ်တာ အဲ့ဒီတရားသိကြည့်နေရင်ဗုဒ္ဓဘာသာမှမဟုတ်ဘယ်ဘာသာဖြစ်ဖြစ်မှန်ပါပါဟုတ်တူဒီလိုနဲ့ပြောရင်လိုင်းတူအချင်းတူလားလိုင်းနဲ့တူမယ်အချင်းနဲ့တူမယ်ဆိုရင်ဝင်လာပဲမဟုတ်ဘူးလားဟိုဘယ်ရီယိုမဝင်ဘူးလို့ရှိသလားရှိပါဘူးဒီတမတာအားလေသိက္ခာတာအားဝင်လာတူဘုရားတန်တုမတောင်နေတော့ကအနောက်နိုင်ငံကတူ တန်ဖွဲ့လာကြဗျအဲ့ဒီမှာပြင်းတိကြတာမကတော်ကြီးတို့ဦးဆောင်သူကဗုဒ္ဓဘာသာကြီးဗျမန္တလေးမှာအောင်သိဝန်ကျုပ်လာလို့တုန်းကဗုဒ္ဓဘာသာဖြစ်သွားတာလို့ရှောက်တယ်အဲ့ဒီမှာအမေရိကန်တို့ဗာမီယာတို့အခုပါဘာသာအနောက်နိုင်ငံကအနောက်အုပ်စုရဲ့တာယုံနဲ့ကိုပါတော့ဗျာဒါလည်းဝိပိတိကြတာမတိကတော့ဒီငါတော့သူကပြောတယ်ကဘာကြီးဟာပူးနေပြီဗျာ ရှင်ဘုရားတို့မြတ်တာပွားပြီးပါဟောဆိုတောင်းတာပဲဆိုလို့တောင်းတာပဲအဲဒုနဲ့ဒုနဲ့တွေ့ဘူးတာလည်းမဟုတ်တုံးတာလည်းမဟုတ်ကြားတာလေးနဲ့မှာဟုတ်ကြကြားတာလေးနဲ့လာတာပဲဟုတ်ကလားအဲ့တော့တို့ကလည်းပြောလိုက်တယ်ဟဲ့တို့ယဟန်မှာဘာသာမဲ့လူမျိုးမဲ့တိုက်တယ်ငါမဲ့ရဲ့ဘက်တို့မှာငါဘာသာမှငါဘာသာလို့တို့ရှိတယ် ဟုတ်တော့ငါလူမျိုးမှငါလူမျိုးတို့ဖြစ်ဘူးငါတိုင်းပြည်မှငါတိုင်းပြည်လို့မရှိဘူးအကုန်လုံးကိုပေးတယ်ဒီအဲကိုပြောအဲ့ဒါကိုဒေါက်တာပိုးပိုးဆိုတာကဘာသာပြန်ပေးရအဲ့တော့အကုန်လုံးကတော့ကိုကြည့်တယ်ပဲဘာကိစ္စရံတမကရောကြတော့တိုင်းကျူတယ်ပြောဟေးဟေးကဲအကုန်လုံးကတော့ဝင်လာပဲလူလူမလူလူ လားလားမလားဘာသာတူတူမတူတူလူမျိုးတူတူမတူတူတိုင်းပြည်ဘလောက်ဝေးနေနေလေလိုက်ဘူးပဲလေဘုံဝေးရောဘာလို့ခင်ဗျားတို့ဖားနေတာပါဟိုတခုနဲ့တခုကြိုးစီလို့လားရှိပါဘူးဘာမှတွေ့ထားတာမဟုတ်ဘူးဝေးတာပဲလိုက်နာတူတူဟုတ်တော့လိုင်းတူတယ်ဆိုတာကခုနသူ့ဝင်နေရတယ်သူကကြဘုရားဝင်နေရဟိုဟိုတာဝကဝင်ချုပ်လို့မရတာဝကဝင်နေရဟိုဘုရားဝင်ချုပ်လို့မရ သူလိုက်နဲ့သူမလိုက်သူမအချိန်နဲ့သူမသူရလားပုဂ္ဂိုလ်သွားချိန်ချိန်တွဲပြီဘာချိန်လုံးခုဘာအေကိုကူပါဘာချိန်လုံးသိခါချိန်လာလားပုဂ္ဂိုလ်ချိန်လာလားသိခါချိန်ဖိမပါဘူးလို့ပါဘာတမန်လုံးနေရတာဘာလို့ပါမှာလဲ အချိန်မှန်လားမမှန်ဘူးလားဟုတ်ကလားဗျာဒီသူကတော့အချိန်မှန်တယ်သူဗျာဘယ်လိုလဲဘယ်လိုလဲဟုတ်ဘယ်လိုလဲဘယ်လိုလဲဘယ်လိုလဲသိရကင်းနေကြတာဗျာတပည့်တော်ကမခင်ဘူးလေ။ဥမာသူတော့မခင်ဘူးလေဘသူတွေဘသူတွေခင်းတာတော့ဟာသူကသူတော့အလိုတောင်းကြ။ဟင်ဟင် ဩတန်ခါကိုအာယုံပြုလိုက်ရင်သူ့ဟာသူဝင်တော့လားမှန်ပါဝင်ပါပါပဲအေးပြီးတော့တို့တန်ခါတို့ဒီသာသနာတို့ပေးတာကပုဂ္ဂိုလ်ကြီးကိုပေးတာမျိုးမဟုတ်ဘူးအချိန်နဲ့သွားတာစီးပွားလုပ်တယ်ကိုလုပ်တဲ့စီးပွားကိုနောက်ကအချိန်ကတွန်းပေးတာပဲရှိကိုလိုရင်းလိုရင်းနဲ့ဒီစီးပွားလေးကသူ့ဟာသူတက်တက်တက်တက်သွားတာအချိန်မတွန်းပေးတာဟုတ်ကြဟုတ်ကိုနာကတရာအာဘူးလေ ဒီဘက်ကသိခါကရှိန်မဲ့တွန်းပြီလားအဲ့ဒီနည်းနဲ့တာမာကချိတော့တာလူမသိရပါဘူးအသိမခံပါဘူးဒါပေးရတာလေအဲကိုကိုလည်းကတော့ကိုလုံးမဲ့တော့ကိုဟိုလောကီဒီပါလုံးနဲ့လောကီဒီပါတင်းတင်းရင်းရင်းတော့ပါဟုတ်နော်မှန်ပါပါဗျာနောက်ဘုရားပဲတရားပဲလုံးနဲ့လုံးနဲ့တင်းတင်းရင်းရင်းတော့ပါလုံးကဒီသိခါကနောက်ကတွန်းပြီးလို့ရတာမြင်အပ်တဲ့နေရာက တိုးပေးနေပါတယ်မမြင်အပ်တဲ့နေရာကသူတော်ကောင်းတွေတိုးပေးနေပါတယ်သိသိမသိဘူးဟုတ်လားဒါလူလူမလူလူဟုတ်ကလားဗျာတို့ဟွာလေးတခွန်ပြောရအောင်လေဒီလိုခေတ္တကဘောဟနာဆိုတဲ့ကြွားရှိတော့မိုးရင်းကြတော့ဘာလို့ဒီတဲ့ရှိမှာပါပဲလေချာနန်းဆိုဟိုဘက်လေလေဖြတ်မိုးလို့မရဘူးဒီဘက်လေလေဖြတ်မိုးလို့မရတော့ဒီတဲ့ကပဲပုံရတာလေချာနန်းခေါ်လား လေကြားလားနော်အဲလေကြားလားမောင်းတော့သူမောင်းကိုမောင်းနဲ့ပွဲထမှာပေါ့အဲတေသမားတယောက်ကမောင်းလာတဲ့နာမည်နေဝင်ကာနီတို့ကြအဲဘွယ်ကြီးရဲ့ကြသူနွားကလည်းညနဲ့နွားတော့မယုံနိုင်ဘူးကြည်ရမတန်နိုင်ဘူးငေါ့တဲ့တမ်းဖုံးနိုင်ဘူးအဲဒါလေသမားကလေဘဝနေအော်ရဲကြတော်သူကြီးများဗျာဒုက္ခရောက်တော့မှာပါဗျာကဲတော်မူကြပါဗျာလေ အော်တော့အော်တယ်သူကတော့လဲပေါ်ကမသိဘူးတဲ့ဟုတ်တယ်ဗျအော်တော့အော်တယ်ဗျသူကလဲပေါ်ကမသိဘူးတဲ့ဟုတ်ကလားဗျမှန်ပါဗျဟင်အဲ့တော့တော်သူကြီးကမနေတာတော့လူရောဖာသိပြီးပြီးနာလာဟာကောင်းရငါလာငါတနေတာမင်းလည်းသင်တို့အောင်မဟုတ်ဟာဟင်ငါတို့နားလာနေလို့လို့ ရုပ်ရှိတာမဟုတ်ဘူးတဲ့နင်တို့ကအဲ့ဒီကဆင်းတုံးမှာငါကကာမစိတ်ကြီးအရှိန်လေးနဲ့နောက်ကတွန်းလို့ရအာဟာလို့ပြောခဲ့တယ်အခုတော့ပဲလေတော့ပါလေလေဘောကအော်နေတာလားလေဘောကဆင်းတုံးမှာဟုတ်ကလားလေဘောမလို့သေးဘူးဗျာလေဘောလည်းပါလေဆင်းတုံးမှာလည်းပါလေဟင်ဟုတ်ကလားအမပေးတာလေတုံးပါ ဒီသာသနာကအဲ့ဒီနည်းနဲ့ကျူးပြီးတာယုံဖို့ညာပဲတို့တောင်းကြီးဗမေရပါကြီးယုံမှမှာဆိုတော့မြောင်းမပါမလုံးနိုင်နော်ဗမေရပါကြီးယုံမှမှာညာပါမှခဏလို့ရမယ်ဟုတ်ကလားဗျအဲ့လိုတို့ဒီကနေ့တော့လေသမားနဲ့ယာသမားပြောတာနော်တော့ယူယူဒါနနဲ့ပါရမီဒါနဒါပတ်ပြောတာနော်ဒီအဲ့ဒီထဲမှာသိကြည့်တော့အေဂုံကာမကလေသမားကြီးတယ်ပြောမှာဒါလည်းပြောမှာအဲ့ဒီလို ဟင်တင်မာရီကြီးတယ်တင်မာပြာဧကေနာသာဆိုရင်သာသာ